ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးပေါ်တွင်25ရက်2လ60ခုနှစ်၌ပေါ်ကြားဆုံးမတော်မူအပ်သောဘာလပန္တိတတုတ်တရားတော်ဘုရားခင်ကရုဏာကြီးတောက်တိပြီဇေရွန်ကျောင်း၌သတင်းသုံးနေတဲ့အခါမှာရန်တွေအများကြီးရှိတဲ့ပုဂ္ဂိုလ်တွေကိုမင်းတို့လူမိုင်းတဲ့လူလိမ္မာများခွဲရကြရလားကွာလို့ မေးလိုက်မေးလိုက်တော့ယန်းတွေကလျှောက်ပါတယ်ရှင်ဖျားတဲ့လူမိုက်နဲ့လူလူမှာခွဲဖို့အရေးဟာက ကတ္တဗဖျားလက်ထက်ကလေးကဘယ်တရားကမိုက်လို့ဘယ်တရားကလိမ္မာတယ်ဆိုတာကွဲပြောက်ပြီးဒီကလာလာခဲ့ပါတယ်ရှင်ဖျားလက်ထက်ကြမှာပဲလူမိုက်နဲ့လူလိမ္မာသိကြရဲ့လားလို့ရှင်ဖျားကမေးတော့တပည့်တို့ကလည်းသာသနာကွယ်ထဲမှာလူရန်တွေဖြစ်ပြီးဒီကလာလာရတဲ့တွေ့တဲ့ ဒါရှင်ဘုရားမေးလို့ပဲကြားရကြားရတာပဲတဲ့စင်စစ်ဆိုလို့ရှင်ဖြင့်ဘယ်လူမိုက်ဘယ်လူမိုက်လို့မသိပါဘူးဗျာရှင်ဘုရားပဲကိုယ်ကိုယ်ရရှိပါတယ်ရှင်ဘုရားပဲဆောင်ပြီးဒီကလာဟောတော်မူပါလို့ပြောတော့အေးကောင်းပြီဒါဖြင့်လူမိုက်နဲ့လူလိမ္မာငါသေးသေးချာချာထူးပုံချပုံကိုဟောမယ်ဆိုပြီးဒီကလာဘုရားသခင်ကိုရမေကြည်သည်သေးသေးချာချာဟောသည် ဓမ္မတွေတနေ့ရလဲနာကြရတယ်ဒီဥစ္စာကိုခြေပိုင်းမှာခက်ချင်းချင်းနောက်ပိုင်းမှာအလုတ်တရားကိုခေါ်လိုက်မယ်လို့မှတ်ထားပါလူမိုင်လေဝိဇ္ဇာသင်္ခါရကြောင့်ဒီဘက်ကဝိဇ္ဇာဒီဘက်ကသင်္ခါရလူမိုင်လေဝိဇ္ဇာသင်္ခါရကြောင့်ဒကာဓမ္မတို့ဝိညာဏရုပ်ဖြစ်တာပဲဝိညာဉ်ဆိုတာပြိတ္တိနေတာပေါ့ဗျာပြိတ္တိဝိညာဉ်ပုတ္တိဝိညာဉ် ဝိညာဉ်ဥက္ကလနာဖတ်တာဝေဒနာမဖြစ်ဘူးလူမိုက်လည်းခန္ဓာ၅ပါးဆိုကြပါစို့လာဘုံကတော့လူမိုက်မှာလည်းဒကာရမတို့ဝိဇ္ဇာသင်္ခါရကြောင့်ဝိဇ္ဇာတဏှာကြောင့်ဝိညာဉ်ဥက္ကလနာဖတ်တာဝေဒနာဆိုတဲ့ခန္ဓာ၅ပါးပေါ်ဘူးလားဟုတ်ပါတယ်ဟုတ်ပါတယ်ကောင်းပြီတဲ့ပေါ်ပြီးတခါလားဝေဒနာဖြစ်အောင်ပေါ်တော့ဝေဒနာတဲ့လူမိုက်မှာလည်း ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတော့ဝေဒနာ၃မျိုးနဲ့ပဲခန္ဓာမှာမပေါ်လာဘူးလားဟုတ်ပါဘူးလူမမှာလည်းဒကာရမတို့ဝေဒနာ၃ပါးခံစားရမယ်တဲ့ဝိဇ္ဇာသင်္ခါရလာပြီးကလဝိညာဏဥဒ္ဒလနာဖတ်တဝေဒနာဆိုတော့ဝေဒနာ၃မျိုးခံစားရပဲလူလိမ်မှာလည်းထိုနည်းတူပဲဝိဇ္ဇာသင်္ခါရကဝိဇ္ဇာသင်္ခါရဝိဇ္ဇာတဏှာတို့ကလာပြီးကလဒီဘက်မှာဒကာရမတို့သိတဲ့အတိုင်း ဝိဇ္ဇာသင်္ခါရလာပြီးခန္ဓာပဲပေါ်တာပဲထူးသေးရလားမထူးပါဘူးဝိညာဏသလနာဖသဝေဒနာဆိုတဲ့ခန္ဓာပဲပေါ်ပါတယ်လို့မှတ်ထားကြပါဘူးသူလည်းဝေဒနာခံစားတာပဲသူများလိုပဲကောင်းတာလည်းစားတာပဲမကောင်းတာလည်းမကောင်းဘူးလို့ရှိရင်လည်းဒေါသဖြစ်တာပဲဒါကြတဲ့ဥပ္ပခါလည်းထားနိုင်တဲ့ခါလူမိုက်လည်းထားနိုင်တာလူမိုက်လည်းဝေဒနာ၃ပါးနဲ့နေတာပဲခန္ဓာနဲ့ဝေဒနာ၃ပါးနဲ့ထူးကြသေးရဲ့မထူးပါဘူး ဒါပြန်အလားမှလည်းတူတူဒီဘဝမှာလည်းဒကာရမတို့ခန္ဓာ၅ပါးပေါ်ဖို့ဝေဒနာခံစားဖို့အတူတူမကြဘူးလားတူတူပါပဲဗျာဒါပြန်ကွာတဲ့လူမိုက်တဲ့လူတွေမှာဗာများထူးသရုံးလို့မဲတဲ့မဲကိုမင်းတို့ရှင်းတယ်ရှင်းအောင်ပြောရမယ်ဆိုလို့ရှိရင်ဖြင့်တဲ့လာဘုံမှာအတူတူပဲနေဘုံမှာထူးတယ်ကွာမှန်ပါပါ ဥပအောင်ပါတယ်နေဘုံမှာထူးတယ်နေဘုံမှာထူးတယ်တဲ့ဓမ္မတော့လာဘုံကြတော့ဝိဇ္ဇာသင်္ခါရကလာတာပဲခန္ဓာငါးပါးမရဘူးလားရပါဘူးနေဘုံကြတော့ထူးတယ်ကွာသဘောကျလားရပါဘူးဒါပြန်နေဘုံထူးရင်သေဘုံထူးမှာပဲမှန်ပါပါနေဘုံထူးရင်သေဘုံထူးပါဘူးဒါသေးသေးချာချာဒကာရမတွေလေးလေးစားစားနဲ့မှတ်သားပြီးထားမှသာလဲအေးအေးဒီရှင်းလိုက်မယ်ဆိုတော့မှတ်တာပါ ကောင်းပြီဒါဖြင့်နေပုံမှာထူးရမယ်กว่าလေလူမိုက်တဲ့လူတွေမှာဒီလာပုံမှာတူညဆိုလဲနေပုံမှာထူးရမယ်သဘောကျပါလားကျပါတယ်ဓမ္မသာလင်သေပုံမှာချမ်းသာမယ်ဆိုတဲ့အဓိပ္ပာယ်ရှင်းသွားတယ်ရှင်းပါဥစ္စာရင်သဘောကျဒါပြန်လူမိုင်းတဲ့လူတွေမှာလာပုံမှာပဲနဲ့နေကြတူပါပါဝိဇာရဏကြောင့်ခန္ဓာ၅ပါးဖြစ်ကြတာပဲဝိဇာရဏကြောင့်ခန္ဓာ၅ပါးဖြစ်ပြီးဒီကလာနေပါတယ် ဒါဖြင့်ဒကာရမတို့လူပိုက်မှာလာဝိဇ္ဇာရဏကြောင့်ခန္ဓာ၅ပါးဖြစ်တော့ကိုနေပုံမှာထူးတယ်လို့မှတ်လိုက်တာပေါ့နေပုံပဲလို့ထူးတော့ဆိုလို့ရှိရင်ဖြင့်ဒီဝေဒနာနောက်ကနေပြီးဒီကလာလူမိုက်မှာတော့တဏှာဥပါဒံကံလိုက်ပါသဘောကျလားရပါတယ်လူမိုက်ပါလိုက်ပါလေဝေဒနာနောက်ကဗျာ ဝေဒနာကသနာဥပါဒံကံလိုက်တော့ဇာတိဇရာမရဏဆိုတဲ့အနာဂတ်ဘဝလာရမှာလားမလာရဘူးလာပါဘူးဩလူမိုက်ကဒီလိုပါလားလို့ဆိုတဲ့အိဗယ်ရနော်လူလိမ္မာရတာဒကာရမတို့ဒီတဏှာဥပါဒံကံမလာဘူးတဏှာဥပါဒံကံလာသေးရဲ့မလာပါဘူးတဏှာဥပါဒံနေရာဘာလာတော့လို့မေးတဲ့အခါကျတော့ လူလိမ္မာမှာတော့ဒကာဓမ္မတို့တဏှာချုပ်တယ်ဥပါဒံချုပ်တယ်ကံချုပ်တယ်မက်ခင်လားလူလိမ္မာကတော့မက်ခင်လားပေါ့အင်းလူလိမ္မာကဘာလာဘာလဲမက်ခင်လားဒါဖြင့်ဒါလဲဒီကစရဒီဆုံးဒီကစရဒီဆုံးဘုန်းကြီးတရားဓမ္မတွေသိတဲ့အတိုင်းဒါပြစ္ဆုတ်ပံဘဝပေါ့ဗျာမှန်ပါဘူးဝိဇ္ဇာသင်္ကာရကအတိတ်ဘဝနော်မှန်ပါဘူးလူမိုင်းလားအတိတ်ကထူးရလားထူးပါဘူး လူလိမ္မာမဟုတ်မထူးပါဘူးပစ္စုပန်ဘဝမှာထူးကြမှန်ပါပစ္စုပန်ဘဝမှာထူးကြတယ်လို့ဘုန်းကြီးဒကာဓမ္မတွေကလေးစားစွာနဲ့မှတ်ရမယ်ပစ္စုပန်ဘဝမှာလူမိုက်မှာတော့ခန္ဓာ၅ပါးနောက်ကတဏှာဥပါဒံကံလိုက်တယ်မှန်ပါဥပါဝံပါလိုက်တယ်တဏှာဥပါဒံလိုက်ပါလူလိမ္မာကတော့ဘာလိုက်တဲ့ုံဆိုတော့တဏှာချုပ်ဥပါဒံချုပ်ကံချုပ်အောင်လုံနိုင်တဲ့မကံလိုက်သည် ဘောကြပါလိုက်ပါလေဟောဒီအဖြူလေးဆိုတဲ့မိုက်ကန်လိုက်သဘောကြကြအော်ဒါပြန်အနေမှားကိုကပြစ္ဆုတ်ပံဘောအနေမှားကတဲထူးပါလားထူးပါမဆိုရဘူးလားဆိုရပါပြစ္ဆုတ်ပံဘောအနေကိုကတဲထူးတဲ့ခါကျတော့အဲအသေးကြတဲ့ခါကြလို့ရှိရင်ဖြင့်တဲ့လူမိုက်ကဒကာရမတို့သုတိပြီးတော့ ဇာတိဆိုတာမရဏဆိုတော့ပြိတ္တိမလာဘူးလားလာပါဘူးလူလိမ္မာကရဓမ္မတို့တဏှုပ္ပါဒံကံမလာတဲ့အတွက်သုတိပြီးတော့ပြိတ္တိမလာတော့လာသေးရလားမလာပါဘူးဟောတော့ဖြင့်ဓမ္မတို့စဉ်းစားကြပါစို့အလာမတူညာဆိုလေအနေမတူတဲ့တွေ့အသေးလည်းမတူဘူးမတူပါဘူးရှင်းကြရှင်းပါပါအလာမှာတော့မတူပါဘူးအနေမှာမတူပါဘူးအသေးကြတော့ အသေးကြတော့တော်တော်ကိုချမ်းသာချမ်းသာပါလူမိုက်ကသုတိပြီးတော့ပရိသေဒုက္ခ၊ဩမှုနာမှု၊သေမှုဒုက္ခတွေနောက်ဘဝအနာဂတ်ဘဝဒုက္ခမျိုးစုံအကုန်မလာဘူးလားလာပါဘူး။အော်လူလိမ္မာကတော့ဒီဘဝမှာ အနေမှာထူးလိုက်တဲ့တွေ့သေပြီးသိချမ်းမဲ့နိုင်ဇာတိဇရာမရဏဆိုတဲ့အနာဂတ်ဒုက္ခတွေလာကြသေးရဲ့မလာပါဘူး။ ဘာကြောင့်မလာပါလိမ့်မလဲလို့ဘုန်းကြီးတရားဓမ္မတွေကအမဲထုတ်ဖို့ရေးကြည့်တယ်။အော်အနေထူးလို့ဘယ်လိုဖြေကြ။နေထူးပါဗျာ။ဥပါဒံဘာထူးပါလဲ။နေထူးပါ။ဩဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေကိုဘုန်းကြီးကခေါင်းဆောင်ပြီးဒီကာလကဲတင်နေတဲ့တရားပွဲလည်းဖြစ်နေတော့တရားဓမ္မတို့ဘုန်းကြီးတရားဟောတာဘာပါလိမ့်မလို့ဆိုလို့ရှိရင် ဖြင့် လူမိုက်နဲ့လူလိမ္မာတရားကိုဟောတော့ခမည်းတော်နောက်ဘဝကလာကြတာမထူးညာဆိုလဲဒီဘဝမှာအလားပဲမထူးညာဆိုလဲအနေထူးအောင်လုပ်လိုက်စမ်းပါဒါတရားဟောတာမှန်ပါပါသဘောကျကြပါပါအလားပဲထူးညာဆိုလဲအနေမှာထူးအောင်ပါဓမ္မအသေးမှာခြားနာမယ်မှန်ပါပါသဘောပါကြအသေးမှာခြားနာမယ်ဆိုတာကဒကာရမတို့ လူမိုက်ကတော့ကိုသေပြီးတော့နောက်ဒုက္ခအကုန်ပြန်ရမှန်ပါပါလူလိမ္မာကသေပြီးသိချမ်းမင်းနဲ့နောက်ဒုက္ခအကုန်ချုပ်မှန်ပါပါတပည့်ကြကြပါပါဘယ်နဲ့ကြောင့်အီယာထူးထူးခြားခြားကြီးဖြစ်ရပါလိမ့်မလဲလို့ဘုန်းကြီးတို့ဒကာရမတွေကအမဲထုတ်ရင်ဖြေတလုံးနဲ့ပြီးဘယ်လိုများပြီးကြပါလဲမြေချူပါဗျာဩဒါဖြင့်ဥပအောင်ဘာလို့ဖို့ရေးကြည့်တယ်ဆိုတော့ဘောလား ပေါ်လာဘူးလားဘယ်လိုများပေါ်ပါလဲအနေထူးဖို့ရေးကြီးနောက်ကဒကာရမတွေဘာထူးဖို့ရေးကြီးပါလဲသူများရောင်းလို့ရောင်းသူများဝယ်လို့ဝယ်သူများဆက်လို့ဆက်သူများလိန်လို့သူများကောက်လို့ဆင်ဒါအနေထူးကြမှာဟုတ်ဘူးလားမှန်ပါပါဒါဖြင့်ဒကာရမတို့ဒီလိုမလုပ်ဘဲနဲ့အနေထူးဆိုတဲ့ဥစ္စာဘုရားကရှင်းပြတယ်အနေထူးဆိုတာကဒီလိုပါကွာတဲ့ မက္ကဗျမစရိယာအကျင့်ကျင့်တာနဲ့မကျင့်တာထူးတယ်ပါပဲမှန်ပါပါတပည့်ကြလားကြပါပါအနေထူးဆိုတော့ပါပါလိမ့်ဟောဒါဖြင့်ခင်ဗျားတို့ဝိပဿနာအလုပ်လုံးမလုပ်ထူးတာပါကြပါပါထူးတာပါဝိပဿနာအလုပ်လုံးမလုပ်ထူးတာ gain ဒါဖြင့်အားလုံးတရားနာကြတယ်ဓမ္မတွေဟာဩဘုရားခင်ကိုရမကြီး သူဟောပေလို့လူမိုက်နဲ့လူတွေမှာအထူးကိုလည်းတိုးသိရပေတယ်အဲ့တော့တို့တွေကလည်းဆင်ဒုက္ခမျိုးစုံအကုန်ကိုကြောက်ပါမူကလူတွေမှာလမ်းကိုလိုက်မှသာလျှင်အသေးမှချမ်းသာတော့မှာပဲမှန်ပါပါလူမိုက်လမ်းလိုက်နေလို့ရှိရင်အသေးမှချမ်းသာเสียမရှိတော့ဘူးမရှိပါဘူးဒီဒုက္ခတွေဟောဒုက္ခလာမှာပဲမှန်ပါပါဆိုလိုက်ကြမှန်ပါပါဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဩဒါဖြင့် အနေထူးအောင်နေရလိမ့်မယ်မှန်ပါပါဘုရားဒီအိဗေကဘာပါလိမ့်နေထူးအောင်ပါဘုရားအလုံးကဓမ္မတွေဘယ်လိုစိတ်ထားရှိကြမလဲအနေထူးအောင်ကိုနေမရမယ်အနေထူးဆိုတဲ့အဓိပ္ပာယ်ဘာပါလိမ့်မက္ကဗျမစရိယာချင်းဖြင့်ရှင်းမလားအနေထူးဆိုတာဘာပါလိမ့်မက္ကဗျမစရိယာချင်းကျင့် မက္ကဗျမစရိယကျင့်ဆိုတော့ဥရတော့ဥပဝန်ကမသိပဲနေမှာစိုးလို့အဲဝိပဿနာလုပ်ပဲလို့ဆုံးဖြတ်ချက်ချမှန်ပါဗျာဝိပဿနာမဲ့ဟာမက္ကဗျမစရိယပဲမှန်ပါဗျာသဘောကျလားကျပါဘူးဒါဖြင့်အာလုံဃာရမတို့သူများရောင်းတယ်ရောင်းနိုင်တယ်ဝယ်တယ်ဝယ်နိုင်တယ်သူများဝတ်တယ်ဝတ်နိုင်တယ်သူများကားဝယ်နိုင်တယ်ဝယ်နိုင်တယ်သူများတိုက်တယ်လို့တဲနိုင်တယ်ဆိုတာကိုဒါဆိုတာမဟုတ်ပါလားမှန်ပါဗျာ ဒါဆိုတာမဟုတ်ပါလားတရားဓမ္မတို့ဘုံတစ်ခုကြာခေါင်းပေါက်တာချင်းတူတာဆိုတာမဟုတ်ပါဘူးမှန်ပါဘူးခင်ဗျားတို့ပြိုင်နေရသူလည်းသဖုံးနဲ့လေုံနဲ့ပဲငါလည်းပခုံးနဲ့လေုံနဲ့ဘာပူဇော်ရှိတယ်ကွသူများလှုပ်ရှားသလိုစားမှာပေါ့အစရှိနေတယ်ဆိုတော့ဒါရီအပြင်ထူးခြားတဲ့သဘောပါသေးရဲ့မှန်ပါဘူးသူများနဲ့တန်းတူလိုက်တဲ့သဘောသေချာရောက်ပါမှန်ပါဘူးဒါဖြင့်ဓမ္မတို့ လူမိုက်နဲ့လူလိမ္မာဟာထူးရမယ်လို့ဘုရားကဟောထားပါရဲ့တန်းနဲ့ခင်ဗျားတို့ကဘုံမှုကြားကခေါင်းပေါက်တာပါပါသူများလည်းရှာငါလည်းရှာမှာပေါ့သူများလည်းအိမ်အောင်ပြုငါလည်းအိမ်အောင်ပြုမှာပေါ့အစရှိနေတဲ့ဒကာဓမ္မတွေဤပြောမှုဆိုမှုစိတ်ထားတွေတူမြတ်မှုတွေဟာဖြင့်တဲ့လူမိုက်လမ်းကြီးလိုက်နေတယ်ဆိုရင်ဖြင့်မလွဲပါဘူးမလွဲပါဘူးဗျာဘယ်လိုဆိုကြမလဲလူမိုက်လမ်းကြီးလိုက်နေတော့မလွဲပါဘူးအဲဘုရားခင်ကိုရမကြီးကတော့ဖြင့်တဲ့ ဘယ်ဓမ္မတို့အလားတူ냐ဆိုလဲအနေမတူလို့ရှိရင်ဖြင့်အသေးမှချမ်းသာပါတယ်กว่าဆိုတဲ့ဥစ္စာဒကာဓမ္မတို့အလွန်ဖုတ်တန်တဲ့စကားပါမှန်ပါဗျာအလားတော့ဘယ်နဲ့လဲတူပါဗျာသူလည်းဝိဇ္ဇာတဏှာကြောင့်ဖြစ်တာပဲမှန်ပါဗျာဝိဇ္ဇာတဏှာကြောင့်ခန္ဓာ၅ပါးဖြစ်ပါလေတဲ့ဒကာဓမ္မတို့ခန္ဓာ၅ပါးရတဲ့ပုဂ္ဂိုလ်ကြီးပါပဲတဲ့သို့တော့ခန္ဓာ၅ပါးရတဲ့ဘဝမှာဘုန်းကြီးတို့ဒကာဓမ္မတွေစဉ်းစားတာပေါ့ ခန္ဓာ၅ပါးနောက်ကနေပြီးကြလားတဏှာဥပါဒံကံလိုက်လို့ရှိရင်ဖြင့်အနာဂတ်ဇာတိဇရာမရဏမလာပါနဲ့ဆိုလို့ဘယ်နဲ့လဲမရပါဘူးမရပါဘူးလာရမယ်ဒီဥစ္စာကနိမတရားကိုဗျနိမတရားဆိုတာပြောင်းလို့လွှဲလို့ရကြပါရဲ့လားမရပါဘူးအဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေမှာယခုချိန်နေမှာဖြင့်ပြောင်းချိန်လေးတော့ဖြင့်မိသေးတယ်လို့ဆိုလိုက်ပါမှန်ပါပါဘယ်လိုတွေပဲရပြောင်းချိန် ပြောင်းချိန်လည်းမိပါသေးတယ်ရှင်းမလားရှင်းပါပြီပြောင်းချိန်လည်းမိပါသေးတယ်လို့ဆိုတာကလည်းဥပအောင်လူတိုင်းမထဲနဲ့နော်မှန်ပါဗျာလူတိုင်းမထဲဒီသုံးမျိုးကိုနာဘူးတဲ့ပုဂ္ဂိုလ်မှသာလဲဩတို့ဒီကားလဲဆိုလို့ချင်းမက္ကဗျမစရိယကျင့်တယ်ပြောင်းရမှာပါလားမှန်ပါဗျာဘာနဲ့ပြောင်းမြမက္ကဗျမစရိယတော့ပါဗျာမက္ကဗျမစရိယကျင့်တယ်ပြောင်းရလိမ့်မယ်တရားဓမ္မတို့ပြောင်းဆိုပေမဲ့လဲ တခြားနည်းနဲ့ပြောင်းလို့ရှိရင်ဥပါဒံတနည်းမှမသေးဘူးဗျာမှန်ပါပါတကယ်အရေးကြီးတာကဘာနဲ့ပြောင်းရမလဲမက္ကဗျမစရိယကျင့်နဲ့ပြောင်းရမယ်ဆိုတာဘုန်းကြီးတို့ဓမ္မတွေလေးစားစွာနဲ့မှတ်ရမယ်အဲ့တော့မက္ကဗျမစရိယကျင့်ဆိုတာဘုန်းကြီးကဒီဓမ္မတွေသုံးမပေးကြလာတာဒီလိုရှုပါဒီလိုပြည့်ပြည့်မြင်အောင်လုပ်စမ်းပါအဲ့ဒီမြင်တဲ့ဉာဏ်ကလေးတွေဟာမက္ကဗျမစရိယပဲမှန်ပါပါ မြင်တဲ့ဉာဏ်လေးတွေကဘာပါလိမ့်ဩမက္ကဗြဟ္မစရိယမက္ကနိဗ္ဗာန်ရောက်တဲ့မက်ဗြဟ္မစရိယကမြတ်သောအကျင့်ဩနိဗ္ဗာန်ရောက်ကြောင်းကျင့်ပေါ့ဗျာရှင်းမလားဘာနဲ့ပြည့်ပြညမယ်မက္ကဗြဟ္မစရိယအကျင့်နဲ့ဥပါရုံတို့ဥပါရုပြုပြမရမယ်မှန်ပါပါကောင်းပြီဒါကလည်းအင်းဒကာဓမ္မတို့ ဆရာမပါလို့ရှိရင်ဖြင့်ဘယ်နည်းနဲ့မှမရှုတတ်ပါဘူးမှန်ပါဗျာမက္ခဗျမစရိယအကျင့်ဆိုတော့ဘယ်ဟာကိုမူတည်ပြီးဒီကလာကျင့်ရမှာတော့ခရားလို့ဥပအောင်လို့မဲဖို့လိုးလာတယ်မှန်ပါဗျာအိုးဒီပြိဿသမတိဒကာရမတွေကြည်ကြမှာလားဒီဘက်ကဝိဇ္ဇာတဏှာလုံငယ်ပြီးသားဘာမှမဆိုင်တော့ပါဘူးမှန်ပါလူမိုက်လည်းမဆိုင်ပါဘူးလူလည်းမှားပါရောမဆိုင်ပါဘူးမဆိုင်ပါဘူးဒကာရမတွေ ဒါပြန်လက်ရှိဘယ်သူတုံးလို့ပြောတဲ့အခါကျသူ့နောက်ကခန္ဓာ၅ပါးမရှိဘူးရှိပါဘူးဒီမှာခန္ဓာ၅ပါးမှန်ပါဘူးဒီမှာလည်းခန္ဓာ၅ပါးမရှိဘူးလားရှိပါဘူးအဲ့ဒီခန္ဓာ၅ပါးကိုဒကာဓမ္မတွေကဆရာပေးတဲ့မဂ္ဂဗြဟ္မစရိယကျင့်နည်းနဲ့ကျင့်မှန်ပါဘူးဘာအောင်ကျင့်နပ်ကျင့်ရပါဘူးဆိုကြလို့ကျင့်လိုက်လို့ရှိရင်ဖြင့်ဒကာဓမ္မတို့အနေမှာထူးသွား မှန်ပါဗျာမထူးဘူးလားထူးပါဗျာအာဟုကလေးစောင့်ကန်နဲ့အင်းနဲ့ဒီလမ်းတကယ်ရှိလဲကန်နဲ့ရိုးစင်လေးတဲကန်နဲ့ဒီလိုမဟုတ်ဘူးတော့မှန်ပါဗျာမက္ခဗြဟ္မစရိယအကျင့်ကိုခိုင်ရင်မင်းလို့ပေါ့မှန်ပါဗျာသဘောပါကြပါပါဗျာအဲ့ဒီအကျင့်ကဟိုကလောက်တော့လောက်ပါဒီဟာကိုလက်မလွတ်နဲ့မှန်ပါဗျာသဘောကြမလောက်ကောင်းဘူးလို့မဟုတ်ဘူးအကုသိုလ်တွေပဲတဲ့လောက်ကောင်းပါတယ်တဲ့သို့တော်လဲဟိုကလေးကဒိဋ္ဌိမကွာမှန်ပါဗျာ ငါလုံးငါရမယ်ဆိုတဲ့ဒကာရမတို့ကုသလကမ္မပဋ္ဌာတရား7ပါးတဲ့ကသမာဓိတွေဖြင့်တက္ကာဓိတွေမကွာဘူးမှန်ပါဗျာမက္ခဗျမစရိယာကျင့်ကတော့ဘုန်းကြီးတို့ဒကာရမတွေလေးစောစွာနဲ့မှတ်ပါတက္ကာဓိတွေပြုတ်တယ်မှန်ပါဗျာဒကာသက်တို့ကျင့်납မက္ခဗျမစရိယာကျင့်ကတော့ဘာပါလဲတက္ကာဓိပြုတ်တယ်ဆိုတော့အော်မက္ခဗျမစရိယာကျင့်ကြောင်ထူးတယ်လို့ ဘုရားကသေးသေးချာချာတာဝန်ယူနေတော့ကျွတ်တို့ကဘယ်ဟာလေးစားရမယ်ဆိုတော့ဥစ္စာယနေ့ညပေါ်လာမှန်ပါဗျာပေါ်လာဘူးလားပေါ်ပါဘူးအင်းဘယ်ဟာလေးစားရမက္ကဗျမစရိယအကျင့်လေးစားရမှန်ပါဒါဖြင့်ကိုယ်ခန္ဓာ၅ပါးကိုကိုယ်မကင်နဲ့ဆရာပေးထားတဲ့နိပေးထားတဲ့မကင်နဲ့ရှုခဲ့လို့ရှိရင်ဘုန်းကြီးတို့ဓမ္မတွေဒီတဲ့အလားမှလူမိုက်နဲ့သူများသွား အနေမှာမတူတဲ့အသေးမှာဖြင့်ချမ်းသာပေါ့မှန်ပါဗျာတပည့်ကြအလားမှာတော့တူပါဗျာအနေမှာမတူပါဗျာအဲအနေမှာထူးထူးခြားခြားနေလိုက်တဲ့တွေ့တဲ့ဒကာဓမ္မတို့အသေးကြတော့ချမ်းသာတဲ့အိဗေဟာဘာမှပြောဖို့မလိုဘူးမလိုပါဘူးလိုသေးလားမလိုပါဘူးဩဒါဖြင့်တို့ဟာသူများတက်ကြီးဆိုတော့ကြီးတတ်တာပဲသူများဝတ်တယ်လို့ဝတ်တတ်တာပဲသူများရှာတယ်လို့ရှာတတ်ပါအဲ့ဒါမဆိုးလို့ပါဘူး ဒါမဆိုလိုပါဘူးတရားဓမ္မတွေဒါတွေလွယ်ရမဟုတ်ပါဘူးသဘောပါကြအဲခန္ဓာငါးပါးနောက်ကတဏှာဥပါဒံမလိုက်လို့လိုက်ခဲ့တော့လူမိုက်တို့ဤရိုးရနေနီးမှန်ပါပါခန္ဓာငါးပါးနောက်ကမဂ်ခင်လိုက်ခဲ့တော့တရားဓမ္မတို့မဂ္ဂဗျမစရိယာအကျင့်ပါလာတယ်ဒါပြန်အနေမှာထူးခြားတယ်မှန်ပါပါအနေမှာမထူးဘူးလားထူးပါပါအနေမှာ မဲခင်လိုက်လာတယ်ဆိုတော့တဏှာဥပါဒံကံကဘယ်နဲ့လဲတဏှာဥပါဒံကံကချုပ်ပြီးဒီကာလနေတဲ့အတွက်ဘုရားတရားဓမ္မတွေတဏှာလည်းရှိမှဥပါဒံလည်းရှိမှကံလည်းရှိမှဥပါဟုရနောက်ခန္ဓာရမှာကိုမှန်ပါပါဒါဖြင့်တဏှာဥပါဒံကနည်းနည်းလေးတရားဓမ္မတွေဟောတယ်လူမိုက်မှာလေးကနည်းနည်းလေးဂိူးဆိုင်ပြီးမှိုက်စမ်းနော်တဏှာဥပါဒံဒီ ကံကိုသိသိတဲ့တရားလို့မှတ်လိုက်စမ်းတဏှာဥပါဒံတွေဘာကံကိုသိသိတဲ့တရားဩကံကိုမပြောက်ထုတ်ပြီးတဲ့ကာလကံကိုမပြောက်ပြောင်းစောင်းရှောက်နေတာဘာလို့ပါလဲဩဒါဖြင့်ကံကိုမပြောင်းစောင်းရှောက်နေတာဘာလို့ပါလဲဒါဖြင့်ဘုန်းကြီးတို့ဓမ္မတွေတဏှာဥပါဒံတတ်လျက်လို့ရှင်းဖြင့် ကံလေကားလို့ဆိုလို့ရှိရင်ဘရဘွားကျဲပြီးဒီကလာလေလွန့်ပြီးပျောက်ထွက်သွားမှာမှန်ပါဘူးရှင်းမလားရှင်းပါပါဒါဖြင့်ဒကာရမတို့မေဃဗြဟ္မာစရိယာကျက်မှာတပါဥပအောင်တို့တဏှာဥပါဒံတတ်တဲ့တရားရှိသေးရဲ့မရှိပါဘူးဗျာဒါဖြင့်ဒကာရမတို့ကျွတ်တော်မှာကံသိမ့်မဲ့တရားကံကိုစုဆောင်းထားမဲ့တရားကိုတတ်ပလိုက်မှန်ပါပါဘာတတ်ပလိုက်ကံကိုစုဆောင်းထားတဲ့တရား ကံကိုစုဆောင်းထားမဲ့ကမ္မသမင်္ဂီဆိုတဲ့ဥစ္စာကံနဲ့ပြည့်စုံတယ်ဆိုတာကနာဥပါဒံရှိတဲ့ပုဂ္ဂိုလ်ကိုဆိုတာမှန်ပါပါကနာဥပါဒံရှိနေတဲ့ပုဂ္ဂိုလ်ကကံပဲတော့မှလေလွန်လွန့်သွားလိမ့်မယ်လို့မောင်းမိပါနဲ့မှန်ပါပါအတိတ်ကခင်ဗျားတို့မိုင်မဲထားတဲ့ကံတွေလဲကနာဥပါဒံကစုထားယခုဘဝမိုင်မဲထားတဲ့ကံတွေရောကနာဥပါဒံဟုတ်ပါဘူးဩဒီကနာဥပါဟာဒါဓမ္မတို့ကံတွေကြောက်เสียကောင်းမှန်ပါပါ တန်လေလေလိုလွတ်မသွားရအောင်မိကုလို့ပြောက်မသွားရအောင်ဘယ်သူကစုတဏှာဥပါဒံကစုထားတော့ဒကာရမတို့မေဃဗြဟ္မစရိယအကျင့်နဲ့မှဒီတဏှာဥပါဒံဥပအောင်တို့ဥပါဒံတို့ကဒကာသိတို့ကမတတ်တော့ပါဘူးဆိုရင်ဒီအစုလိုက်ကြီးနဲ့ပဲချွတ်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တဏှာဥပါဒံကစုထားကံတွေကပျောက်သေးရလားမပျောက်တော့မပျောက်တော့ငရဲကိုငရဲကိုရောက်စေတဲ့ကံကိုလည်းသူကလွတ်ပလိုက်တယ်စုထားတာတွေက တခုလှုပ်ပစ်လိုက်ပြန်တာမှန်ပါအဲအဲ့ဒါလေးကနှစ်စီပြန်တော့သုထားတဲ့ဥစ္စာတခုလှုပ်ပစ်လိုက်ပြန်တာအဲလှုပ်ပေးလို့ကိုကုန်နိုင်သေးရမကုန်နိုင်ပါဘူးဗျာဒါရင်ဘုန်းကြီးတို့ဓမ္မတွေဩကံကြောက်ရမှာလားတဏှာဥပါဒံကြောက်ရမှာလားတဏှာဥပါဒံကြောက်ရမှာဗျာဒါဖြင့်တဏှာဥပါဒံနိုင်တဲ့လမ်းကိုတပည့်တော်အရေးကြီးရှင်ဘုရားကြီးပေးတော်မူပါလို့ဓမ္မတွေတောင်းပန်ရင်းရှိခဲ့လို့ရှင်းပြန်မက်ကပြမစရိယာမှာတပါး ကံသိမ့်တဲ့တဏှာဥပါဒံကိုတတ်နိုင်တဲ့တရားမရှိမှန်ပါပါဘုရားရေးကြည့်တော့သူဆိုင်ရင်ရေးမကြည့်ဘူးလားအားလုံးတော့ကရကရမတွေဥစ္စာအမှန်ကံကောင်းကြောင်းတဲ့မိနာရတာနော်အမှန်ကံကောင်းကြောင်းတဲ့မိနာရတာကံတွေကိုခမည်းတော်မကောင်းတဲ့ကံတွေအဟောတိကံဖြစ်ချင်ပါတယ်ဆိုရင်တဏှာဥပါဒံသာမှန်ပါပါ ဝတ်ထဲအကျိုးပေးမဲ့ကံတွေကိုခမရတို့ဝတ်ကြောက်လို့ရှိရင်ကဲဥပအောင်တို့ဥပရင်တို့ဘာတတ်ကြမလဲကံကိုလိုက်တတ်မနေနဲ့မရတော့ကံကိုစုဆောင်းထားတာကဘယ်လိုပါလဲဩဒါဖြင့်စုဆောင်းထားတဲ့လူကိုတတ်မိလို့ရှိရင်ဖြင့်အထုံးနဲ့ကွာပျောက်ပါပြီမှန်ပါဘူးပျောက်သေးဘူးလားပျောက်ပါဘူးဒါဖြင့်ငဃာရမတို့ကံသတ်ကံသတ်ကိုလောက်ကြမှာတော်တော့မယ်မှန်ပါဘူးဟုတ်လား ဒါဖြင့်ကံတိုက်ရိုက်တတ်ရမှာလားတဏှာဥပါဒံတတ်ရမှာတဏှာဥပါဒံပါဗျာဩနေရာကြိုက် နေရာကြိုက်တယ်ဒကာဓမ္မတို့အကွက်လည်းချက်တွေကိုသိပြီးဒီကလာသွားပြန်တော့လေတန်နေဩတို့ကကံတတ်ရမှာလားလို့အောင်းငင်နေတယ်ကံတတ်လိုက်လို့ရှင်းဖြင့်ဘယ်နေရာကြမလဲသူ့မိမှန်ဖို့ပဲသူ့စုထားတဲ့တဏှာဥပါဒံတတ်လိုက်ရလို့ရှင်းဖြင့်ကံကုန်မှာပဲဆိုတာလေးစားစွာနဲ့ဒကာဓမ္မတွေမှတ်ပါမှန်ပါပါ ဒါအမှန်နာကြည့်မှရတယ်နော်မှန်ပါပါခင်ဗျားတို့ကဘယ်လိုဖြစ်နေတုံးလို့ဘုန်းကြီးတွေကဓမ္မတွေမေးလို့ရှင်ကျုပ်ဖြင့်မကောင်းတဲ့ကံများဝင်လာမှသိကြောက်တာပဲကောင်းတဲ့ကံဝင်လာလို့ရှင်တော့ပြုံးလို့ပေါ့ဗျာမကောင်းတဲ့ကံဝင်လာမှတော့ကြောက်တယ်ကောင်းတဲ့ကံဝင်လာမယ်ရှင်ပြုံးပြီးဒီကလာနေတယ်ဆိုတာခင်ဗျားတို့သိပါတယ်အဲ့ဒါခင်ဗျားတို့ကျွတ်တဲ့နောက်ကလည်းကောင်းတဲ့ကံနဲ့မကောင်းတဲ့ကံကလည်းအလုံးစဉ်းစားကြည့်ဘယ်ကများမှထင်လဲမကောင်းတဲ့ကံများပါ ကောင်းပြီဒါရမကောင်းတဲ့ကံကလည်းများတယ်ဆိုတော့လာပုံနဲ့ကြည့်ကြပါဦးလာပုံကြည့်လိုက်ပေါ်ပါလာပုံကဒီဘက်ကပါပါလိမ့်ဝိဇ္ဇာဒီဘက်ကပါပါလိမ့်ကဲအဝိဇ္ဇာနဲ့တဏှာကလာတော့လာပုံကိုကဒကာဓမ္မရဆင်ဩငါဒီကကောင်းတဲ့စီကလာတာလားမကောင်းတဲ့စီကလာတာလားဆိုတာကိုပင်ရင်းမေးလိုက်ကြတဲ့ကသဘောကျပါပြီလာဟုတ်ကောမဟာဘူး မှန်ပါပါအညက်မှန်ပါပါအဲလာဘုံကိုကမှန်တော့ဒကာဓမ္မတွေနေဘုံလေးနဲ့ပြောင်းလို့မရှိတော့မှန်ပါပါလာဘုံကိုမှန်တော့ဘာနဲ့ပြောင်းကြနေဘုံလေးပြောင်းပါနေဘုံလေးနဲ့ပြောင်းရတော့မယ်ဆိုတော့ဝအောင်တို့ဒကာတက်တို့အထူးရေးကြည့်တယ်မှန်ပါပါမြတ်ရှင်တို့ရေးမကြည့်ဘူးမှန်ပါပါဒါပြန်ဒကာဓမ္မတို့ဒီညဟောနေတဲ့တရားသိမများလေးပါဘူးအနေပြောင်းဖို့လေရေးကြီးမှန်ပါဗျာဥဒ္ဓရောဘာရေးကြီးအနေပြောင်းဖို့ ဩဒါဖြင့်ဒကာရမတို့လာဘုံမှာတူများဆိုလဲအနေမှာပြောင်းလို့ရှိရင်အသေးချမ်းသာတော့မယ်ဆိုတာအသေးချမ်းသာတယ်ဆိုတော့နိဗ္ဗာန်ရောက်မဲ့ပုဂ္ဂိုလ်နဲ့မရောက်မဲ့ပုဂ္ဂိုလ်ချမ်းသာမှန်ပါဗျာရှင်းမလားရှင်းပါဗျာနိဗ္ဗာန်ရောက်မဲ့ပုဂ္ဂိုလ်နဲ့မရောက်မဲ့ပုဂ္ဂိုလ်ချမ်းသာမရောက်တဲ့ပုဂ္ဂိုလ်နဲ့ချမ်းသာဒါရင်ဒါဖြင့်ဘုန်းကြီးတရားဓမ္မတွေယခုဒီဘယ်ချိန်တုန်းမေးဖို့လိုလား အော်ယခုဒီကမက္ကဗြဟ္မစရိယကျင့်မယ်ဆိုလို့ရှိရင်နီးရတဲ့ချိန်မှန်ပါပါဘယ်နဲ့ဆိုကြနီးရနီးရပါမက္ကဗြဟ္မစရိယကျင့်ကျင့်မယ်ဆိုရင်ဖြင့်နီးရပါသာသနာ့ဘဆိုလို့ရှိရင်ဖြင့်ကဲဒါကသိတယ်မမရွှေတို့ဘယ်နဲ့လုပ်ရမရပါဘူးမရပါဘူးမှန်ပါပါဒါပြန်နေရတာတွေကလို့ဆိုလို့ရှိရင်ဖြင့်သာသနာတွင်ကြုံတဲ့အတိတ်ပဲကရှင်းသွားမှန်ပါပါ အဲ့ဒါနေရရနေတယ်ဗျာအသုံးကမချဘူးဆိုလို့ရှိရင်လေနေပုံမှာထူးသေးရဲ့မထူးပါဘူးဗျာနေရရတယ်ဗျာအသုံးလည်းချမယ်ဖျက်ဆိုမှသာလည်းနေပုံထုပြီးတေပုံချမ်းသာမှာကိုမှန်ပါဘူးနမယချမ်းသာနိုင်ကြအကြောင်းနဲ့လေရအဲ့ဒါကြောင့်တရားဓမ္မတို့ယခုဒီပဲအချိန်သုံးမယ်ဆိုခြားချမ်းသာနေရမှအချိန်ရောက်ပြီမှန်ပါဘူး ယ်လိုဆရာဘုန်းကြီးတိုက်တွန်းပါလိမ့်ခြားခြားနာနာနေရမှာအိုးဘယ်သူနဲ့ခြားနာမှာတုံးလို့ဒကာဓမ္မတွေကမဲလို့ရှိရင်ဖြင့်တပည့်တော်တို့ဤမိတ်ဆွေသင်္ကတွေဒီလေတရားဒုတိယမြတ်ကိုမနာရမကျင်နည်းကိုမရတဲ့ပုဂ္ဂိုလ်နဲ့ခြားခြားနာနာနေရမယ် သဘောပါဒါလူသင်ခွဲလိုက်တယ်လို့မောင်းမိပါနဲ့တဲ့လူသင်ခွဲလိုက်တယ်လို့မောင်းမိပါနဲ့တဲ့သူကမရှာမိလို့မရတာဘူးမှန်ပါဘူးရှာမိရင်တော့ရပါဘူးအဲ့တော့ကိုချမ်းသာတတ်ပါဗလားလို့မေးလို့ရှိရင်ဖြင့်နေပုံမှာထူးထူးခြားခြားနေတတ်အောင်နေကြပါဆိုတာဒီနေရာကနေတိုက်တွန်းမှန်ပါပါကဲဥစဉ်တိုက်တွန်းတယ်မတိုက်တွန်းတိုက်တွန်းတယ်နော်လို့ရှိရင်ဖြင့်ဓမ္မတို့အသေးမှမချမ်းသာပဲဖြစ်တယ် မှန်ပါဗျာဘယ်သူနဲ့မချမ်းသာတာလဲဆိုတော့တဏှာမုတ်ဆိုးနဲ့အတူတူမချမ်းသာတာမှန်ပါဗျာတဏှာမုတ်ဆိုးလည်းနောက်ဇာတိဇရာမရဏမလာဘူးလားလာပါပါခင်ဗျားတို့ရောလာပါပါဇာတိဇရာမရဏမလာဘူးလားလာပါပါဩဒါဖြင့်ဒကာဓမ္မတို့ခင်ဗျားတို့ဟာဒုက္ခရဲ့လာပြီးဒီကလာဒုက္ခနဲ့နေပြီးဒီကလာဒုက္ခရဲ့ပြန်ဆင်းတာပဲမှန်ပါပါဆိုလိုက်မဆိုလိုက်ဆိုလိုက်ပါဒါဖြင့် အမောင်းထဲကလာပြီးအမောင်းထဲနေပြီးကြလားအမောင်းထဲကသွားလေရဲ့ဘယ်နဲ့ဆိုကြမောင်းထဲကမောင်းထဲနေမောင်းထဲသွားဖြစ်မဖြစ်အဲသူများရှိဖြစ်မဖြစ်လေသဘောပါကြဩော်ဒါပြန်မဂ္ဂဗိမာစရိယအကျင့်ကွာယခုခေါင်းကတရားရှိကြကလည်းဒကာရမတွေပြောခဲ့ရန်နေမဲတဲ့ခါကျတပည့်တွေလူမိုက်နဲ့လူတွေမှာမထူးတတ်ပါဘူးဆရာကတ္တဗဗျာလက်ထက်ကလေးကကွယ်ခဲ့ပါတယ်ပြောတာမှန်ပါပါ အခုခင်ဗျားတို့ခန္ဓာအခုပေါ်တာပဲမှန်ပါပါကွယ်တာဘယ်လောက်ကြာသတ္တဝါဘုရားတက်ကကတ္တဝါဘုရားလက်ထက်ကကွယ်တယ်တခါကောရမဘုရားလက်ထက်ကြာတယ်လေခင်ဗျားတို့ကျွတ်တို့ကမမိပြန်မမိပါဘူးဒါပေမဲ့ကျွတ်တို့မှာအကွယ်ရဲနဲ့ပါခဲ့ကြမှန်ပါပါအင်းယခုမှစရတယ်ဆိုရင်ကလွယ်ပါမလွယ်တော့ပါဘူးဆိုတဲ့ပြန်အော်တို့ဒီကားလဲဆိုလို့ရှိရင်ဖြင့်ကတ္တဝါဘုရားလက်ထက်ကလေးကကွယ်တာအခုမှအတွေ့ရတယ်မှန်ပါဆိုလိုက်မှဆိုလိုက်ဆိုလိုက်ပါဘုရားအဲ့ဒါကြောင့် တရားဓမ္မတို့မကြုံစူးကြုံထူးတဲ့ကိုယ်ဘဝလေးအနေလေးဖြင့်ပြင်ပြောင်းပြင်ဖို့တော့ဖြင့်အချိန်လေးရောက်ပါပြီမှန်ပါပါဘယ်လိုဆိုကြအချိန်လေးရောက်ပါပြီပြင်ဖို့ပြင်ရအောင်ပြင်ဖို့လေဗျာအချိန်ရောက်ပါပြီအချိန်မရောက်သေးဘူးလားဒီအချိန်ကနောက်ကိုသွားတော့မယ်ဆိုလို့ရှိရင်ဖြင့်အခုအသက်ရကြီးလို့တရားရှာကြတာမှန်ပါပါ အသက်ရရှိလို့တရားရှာရတာကိုသူများနေသလိုနေဦးမယ်ခန္ဓာ၅ပါးနဲ့ပဲတဏှာဥပါဒံကံနဲ့ပဲလှုပ်လှုပ်နေကြဦးမယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့သိတဲ့အချိန်တည်းကနှုတ်ယူတဲ့အိဗယ်ဒီနေ့ကလည်းပြောပြီးပြီမှန်ပါပါပြောဘူးလားပြောပါဗျာသိတဲ့အချိန်တည်းကနှုတ်ယူလိုက်တဲ့အခါကျတော့ဒကာဓမ္မတို့သိတဲ့အချိန်ကလည်းကြီးမှသိရမှန်ပါပါဟုတ်လားမှန်ပါကြီးမှသိရတယ် အဲ့ဒီထဲကကြီးမသေးရတဲ့ထဲကသာယသမီးရှိွားရဲ့အရေးကြီးပြီးဒီကလာသက်ကြီးလေလောဘကြီးလေငါဖြစ်ပြီးဒီကလာနေကြမယ်အသက်ကြီးလေနောင်ရပူပြီးဒီကလာပစ္စည်းစုလို့ကောင်းလေလေအစရှိနဲ့လုံနေကြအောင်မယ်ဆိုလို့ရှိရင်ဖြင့်ခင်ဗျားတို့ဒီနေ့ကပြောခဲ့တယ်အသေးပဲကျွန်းတော့မှန်ပါပါ သိပင်သိညာဆိုလည်းမကျင့်ရမရပဲမရပါဘူးရပါဘူးမရပါဘူးသိပင်သိညာဆိုလည်းမကျင့်ရပါဘူးမကျင့်ရကုန်မရဘူးဆိုတာဓမ္မတွေကြည်ရှင်နဲ့သဘောကျပါရှင်းမလားအဲ့ဒီကြည်ရှင်နဲ့သဘောကျတော့မှာဩတို့ဒီကားလို့ရှင်တနေ့ကမှားလိုက်ဘုန်းကြီးနောက်ဓမ္မတွေ ငိုလင်းရင်ပဲသွားကြမှာတော့ဆိုတော့အိုးသေခြင်းတွေကနေပြီးဒီကနေခြင်းတွေကနေနှုတ်တော့သေခြင်းကျွင်းအောင် အလုပ်လုပ်အောင်ပဲဖះစီပြီးတော့ခမရတို့သွားလိုက်မယ်လို့စဉ်းစားပြီးသွားကြပါဆိုတော့ဥပအောင်မှားလိုက်မှာမှားလိုက်ပါဗျာအင်းကြတော့ကစဉ်းစားမိရစဉ်းစားမိပြီတိုးထွက်သလားတဲ့အဲထိုက်တန်တော့ပြန်ပြီးတဲ့နှလုံးသွင်းပြက်သလားလို့မေးရင်ဥပဘယ်နဲ့ဖြေပါထိုက်တန်တော့လေကိုတော်ပြော့သွားတယ်လေကိုတော်ပြော့သွားတယ်ကဲတော့မှ ဘယ်နဲ့ရောက်လေတော့ပြောသွားတယ်လို့မဲဖို့မလုပ်ဘူးလားလုပ်ပါဘူးနှလုံးနဲ့သွင်းပြီပါရဲ့မဖြစ်လို့သွားလိုက်ရအောင်ဒီဒီပဲကရောက်သွားမရောက်ဘူးလားအဲ့ဒါခင်ဗျားတို့ကနေချင်းစုသိတဲ့ဘောကြနေချင်းစုဘောကြရင်တော့သိချင်းစုတော့လာတော့မယ်မှန်ပါဗျာဘယ်နဲ့ဆိုကြပါနေချင်းစုလာပါရဲ့ဒီဥစ္စာရှောင်းလို့ကွင်းလို့လွတ်ကင်းနိုင်စရာမြင်သေးရဲ့မမြင်ပါဘူးအဲ့ဒါကြောင့်နာစေခြင်းလို့ပြောတဲ့စကားလားကိုယ့်ကိုယ်ကနေချင်းစုအလုပ်လုပ်တာလား ပုဂ္ဂိုလ်ကနေနေအဲကိုယ်ကိုယ်နေခြင်းလောလောလောက်ပြီးဒီကာလဒီမဂ္ဂဗေမစရိအကျင့်မှာမကျင့်တော့ဩသိတဲ့ခါလဲသိခြင်းစိုးဆိုတဲ့ဇာတိဇရာမရဏဘက်ကိုသူခုံဆင်းရမှာမှန်ပါပါမဆင်းကျင်ပါဘူးဆိုလို့မရပါဘူးဒီကလည်းမကယ်နိုင်ပစ္စည်းကရောမကယ်နိုင်ပါဘူးတို့တော့လည်းအဲ့ဒါတွေအရှာထွက်တယ်ဒါတွေအရှာထွက်တယ်ပစ္စည်းရှာထွက်တယ်မကယ်နိုင်တာအရှာထွက်တယ်ကယ်နိုင်တာတော့ဘယ်မှောက်ထားခဲ့မှန်ပါပါ ဥပအောင်ဟုတ်မဟုတ်ကဲမှန်ပါဗျာမကဲနိုင်တာဘာလို့ကအရှာထွက်တယ်ကဲနိုင်တာတော့ဝိမောက်ထားပြခဲ့အမလေးဖြစ်မဖြစ်ဒါတော့ရိုင်းနေတဲ့ဓမ္မတွေများဒီဘုန်းကြီးကိုပေဟောနေတာသေချာဆိုလို့ရှိရင်ဒီလေးပဲရောက်မရောက်ရောက်ပါဘူးသေသေးချာချာရောက်ပါတယ်ဆိုတာစကားတက်လို့ပြောတယ်လို့မောင်းမေပါနဲ့လုတ်ပုံရိုင်းလုံးလို့ပြောတာ ရှင်းမလားရှင်းပါပြီဒီဖေးလိုက်ပြီးဒီကလာဒကာဓမ္မတွေကဟိုစားလေးဖုံးလွှမ်းနေတာဟာဒီဟာကအရှက်ရှိတယ်လို့ဒါမဟုတ်မဟုတ်သေးပါဘူးမှန်ပါဘူးတန်လျာသွားမှကြီးကြောက်မှန်ပါဘူးတန်လျာမှာကြလာတဲ့ခါကြလို့ရှင်းပြပယ်ကြသွားတယ်ဆိုတော့ဆက်ရှက်ရှက်ကြီးမှန်ပါဘူးတန်တရားအနာတန္တရဘေးကြီးနဲ့တွေ့ရမှာလေကြောက်เสียကြီးမှန်ပါဘူးအဲ့ဒီအရှက်ကြောက်မရှိလို့ခင်ဗျားတို့အဲ သိပြီးဒီကလာသိတဲ့နေခြင်းတွေကနှုတ်ပြီးသိခြင်းကျွအောင်လုပ်ပြီးဒီကလာနေတဲ့ဒကာရမတွေလို့စွဲချက်တင်လိုက်တယ်မှန်ပါဗျာတင်လိုက်မတင်လိုက်တင်လိုက်ပါဗျာဟုတ်ပါတယ်ခွန်ကြီးပြောတာလွန်မြန်းနေတယ်မလွန်ပါဘူးမလွန်ဘူးမလွန်ဘူးခင်ဗျာရုပ်ထောက်ခံချက်ပေးဖို့စကားတောင်းတာမဟုတ်ပါဘူးထောက်ခံချက်ပေးဖို့စကားတောင်းတာမဟုတ်ပါဘူးခင်ဗျားတို့ဤသိုးအောင်ပြောတာပါမှန်ပါပါဗျာဒါရင်ဒါဖြင့်ဒကာဓမ္မတို့ လာဘုံမှာတူထားတာကဖြင့်ဩတို့မှာအတော်ဆိုးခဲ့ကြတယ်ကိုဆိုတော့ဘောနေဘောပါဗျာဝိဇာရဏကြောင့်ခန္ဓာ၅ပါးရမှန်ပါဗျာအင်းနေဘုံလေးမှာမပြင်တော့ပါဘူးဆိုလို့ရှိရင်ခဲပေါ်မှန်ပါဗျာဘယ်လိုဆိုကြပါနေဘုံမှာမပြင်ပါဘူးကျင်နှကြပါလားကျင်နှပါနေဘုံမပြင်မနဲ့ဆိုကြမှန်ပါဗျာဟိုသူများဘာသာတွေဒီမိတွေထိန်းကြောင်းနေတာပဲကြောင်းဖို့ကြောင်းယူနဲ့ ဟောသူများနဲ့မအောင်လို့ပါလားဘယ်တော့မှသားနဲ့သူမိနဲ့ဒီတိုင်းလို့မှာဘယ်တတ်နိုင်မအောင်လုံးဖြစ်လာပေါ့ကိုရှုပ်ရတဲ့ဖြစ်ချင်းရိပ်နေလားအမလေးတရားဓမ္မတွေကမဟုတ်တာတွေတရားတွေဘုရားကတော့ဖြင့်ဟာအနေထူးအောင်လုပ်လိုက်ရင်တော်သေးတယ်ပြောမှန်ပါပါပြောဘူးလားပြောပါပါခင်ဗျားတော့မထူးခြင်းဘူးဘာလို့တော့ဆိုလို့ရှိရင်ဖြင့်နေစွန်းနေသေစွန်းသိခြင်းတဲ့အဓိပ္ပာယ်ကိုခင်ဗျားတို့ကမတောင့်တတော့လဲအလုသွားကရောက်အောင်လုပ်နေတယ်မှန်ပါပါ ဥပါအောင်ဘယ်နဲ့လဲမှန်ပါတယ်ဗျာတောင်းတာမတောင်းတာဟုတ်ပေါ့ဗျာအလုပ်သွားဘယ်နဲ့ဖြစ်ရောင်းအောင်လုပ်နေတယ်ဆိုတော့ဒကာရမတို့ခင်ဗျားတို့ဆုံးသွက်လို့ရမှာမဟုတ်ဘူးနော်သဘောပါကြဆုံးသွက်လို့ရမှာမဟုတ်ဘူးလို့ဆိုတော့စကားများရိုင်းနေသလားလို့ဆိုတော့ဆုံးသွက်လို့ရတဲ့ဝတ္ထုဟာအမှန်တန်ရှားမှန်ပါဗျာတောက်လျှောက်သွားတာများတယ်မှန်ပါဗျာတောက်လျှောက်သွားတာများတယ်ဆိုသဖြင့်ဒကာရမတွေ အနေလေးကိုပြင်ချိန်ရောက်ပြီမှန်ပါပါဒီပြင်ချိန်သိတဲ့အထဲကတော့နှုတ်ဖို့လိုသေးလားမလိုပါဘူးဗျာနှုတ်ရင်အသေးပဲကျွတ်မယ်လို့ဒီနေ့ကပြောလိုက်မှန်ပါဗျာသဘောကျလားဒီသိတဲ့အချိန်လေးတွေကမှနှုတ်ဦးမယ်ဆိုရင်ဘာလို့လဲကြီးမှသိရတာကူဗျာကြီးမှသိတဲ့တွေကတခါနှုတ်ဦးမယ်ဆိုတော့ဘယ်နဲ့ဆိုကြအသေးကျွမ်းအသေးကျွမ်းအောင်လို့ဟောသွားလိုက်ဦးမယ်ဖေမလွဲတာလို့ အစရှိသည်နဲ့တရားဓမ္မတွေကတရားတွေကတော်များတယ်မရကြဘူးလားမလွဲတာလို့ခင်ဗျာဘာမလွဲတာတာတော့ပြောစမအောင်ဘာမလွဲတာတာတော့ဆိုတော့အိုးဒီသနာခိုင်းတယ်လို့မလွဲတာဘယ်နဲ့ဆိုကြသနာခိုင်းတယ်လို့မလွဲတာတာဩသနာခိုင်းလို့ရှင်မြဥပါဒံကတော့ဖြင့်ခင်ဗျားတို့ရိုက်တော့မှာပဲဟုတ်လားအဲ့တော့ဖြင့်ကံကိုကခင်ဗျားတို့ဒီကားလို့စင်ဖြင့်ကိုယ်ပိုင်ရတော့မယ် အဲရှုမှမလို့ခံကြမှန်ပါပါဗျာဒိဗ္ဗေရာပဲရှိတယ်ဒါပါပဲသဘောပါကြဒီပရိစ္ဆေသမုပ္ပါကဘုရားကပြင်နည်းတာပေးထိုင်တယ်ပြင်တာတော့ကိုယ်ပိုင်ညာနဲ့ပြင်ရမှာမှန်ပါပါဗျာဥစ္စာရင်ဘယ်နဲ့ဆိုပါပြင်နည်းတာပြင်တာပြင်တာတော့ကိုယ်ပိုင်ညာနဲ့ပြင်နည်းတော့သေချာပေးပြင်ဖို့ရကတော့ကိုယ်ပိုင်ညာတခါကိုယ်ပိုင်ညာတော့မှခမရတော့မရှိလို့ဆရာဘုန်းကြီးကဒီလာပြီးပြီကာလခမရတော့ကိုမိဖတယ်လို့ထားပြီး ဟာဒီလိုပြင်ရသေးတယ်တခါကြီးဥပဥပတယ်မဟုတ်ဘူးလေဟုတ်ပါဗျာဒီတွေကနှုတ်ပြစီအောင်ဆိုရင်တော့အတော်ရိုင်းရိုင်းပါပါတကယ်တော့မဒီတွေကနှုတ်ပြစီအောင်ဆိုရင်မရိုင်းဘူးလားရိုင်းတာကစဉ်းစားစမ်းကိုကိုကိုသနာလို့ရိုင်းတာလားတဲ့မသနာလောက်အောင်ရိုင်းတာလားမသနာလောက်အောင်ခက်လိုက်တယ်ဖြစ်ချင်း ဥပါဒေဒါဒါနဲ့ဆိုတော့ဒါဆိုးသွားမဆိုးဘူးလားဆိုးပါဘူးပုဂ္ဂိုလ်သနာလို့ရိုင်းတယ်လားမသနာလို့ရိုင်းတယ်လားမသနာပါဘူးမသနာလို့ပဲရိုင်းတဲ့အသေးပဲရောက်နေတော့ဒကာဓမ္မတို့ခမည်းတော်ကရှင်နဲ့ပင်နေမဲ့ဘုန်းကြီးကရေချိုးတော့ပြေးရှင်သေးတာပဲမှန်ပါပါတပည့်ကြကြပါပါခင်ဗျားတို့ကနှတ်ထွက်နေပေမဲ့မိမိမတွေလည်းဆရာဘုန်းကြီးကတော့သုတ်သက်ပြေးရှင်သေးတယ်မှန်ပါပါတပည့်ကြခင်ဗျားတို့ကရုပ်ဆိုးနဲ့ မြူတဲ့သွားမယ်ဆိုညာတော့လဲနည်းနည်းတော့တားချင်မှန်ပါဗျာသွားမှာကအရေးဆုံးနဲ့သွားမှာမှန်ပါဗျာဘာဖြစ်လဲတော့လူကြီးရကြံလို့သွားတယ်မှန်ပါဗျာဘာဘာလို့ကိုသွားတာပါလဲလူကြီးရကြံလို့သွားတာလူကြီးရကြံလို့သွားတဲ့ဥစ္စာတော့တဏှာဥပါဒနဲ့သွားတာမှန်ပါဗျာတဏှာဥပါဒနဲ့သွားရင်ကံမြောက်မမြောက်ဥပါဘူးမြောက်ပါဗျာကံမြောက်လို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ကဲနိုင်ယူနိုင်စရာအကြောင်းမြင်သေးရဲ့မမြင်ပါဘူးဗျာ ကိုင်းဒါဖြင့်ဒကာရမတို့ကိုယ်ရေးကိုသိကြပါတော့အနေထူးအောင်လုပ်ပါတော့မှန်ပါပါနေထူးအောင်ပါလုပ်ကြဒါလည်းရှိတော့ဒီပြင်ပြင်ဆေးချက်ကုန်ပြီကုန်ပါပြီဒကာရမတွေဒီပြင်တော့ဆေးချက်ကုန်ပါဆေးချက်ကုန်တယ်ဆိုတာဒကာရမတွေသတိထားစမ်းပါဆေးချက်ကုန်တယ်ဆိုတဲ့စကားကအသက်ကလည်းကြီးနေကြပြီဗျာတပည့်ကြအသက်ကလည်းကြီးနေကြပြီ သေမဲ့ဆဲဆဲမှန်ပါသေမဲ့ဆဲဆဲမှာဒီဆေးတွေးလိုက်လို့ရှိရင်ဖြင့်နောက်သေးတော့ဖြင့်လွတ်ခဲ့မှန်ပါဒီဆေးမတော့တော့ပါဘူးဆိုလို့ရှိရင်ဖြင့်ဆေးချက်ကုန်ပြီကုန်ပါပြီမဆိုလိုက်ဘူးလားဆိုလိုက်ပါဘူးကဲဒါဖြင့်ဒကာဓမ္မတို့ဒါတိုက်တွန်းတာလားခမည်းတော်ဤဖြစ်စဉ်ကိုအမှန်ပြောပေးနေတာလားစဉ်းစားပါဖြစ်စဉ်ကိုအမှန်ပြောနေတာပါဗျာဖြစ်စဉ်ကိုအမှန်ပြောပေးနေတာစဉ်းစားတာခမည်းတော်အိမ်ကြတော့ဘုန်းကြီးပြောတဲ့စိတ်ကမပြောင်းနဲ့ဗျာမှန်ပါတော်ပါမလား မပြောင်းမှန်နဲ့ဘုရုကတိုက်တွန်းတိုက်တွန်းဘုရုကဘာပြောနေသံလိုက်ခမုံကဘာပြောပြောအရွယ်သာတိုက်ကျွတ်တော့အနေထူအောင်နေရမယ်သဘောကျဗလားကျွတ်တော့ဘယ်လိုနေလဲဘာဖြစ်လို့နေလို့အောင်နေရမလို့ဆိုတော့ကိုကိုကိုရုပ်ဆုံးမဘုန်းကြီးစီကသိခဲ့တယ်မဆိုလိုက်ဘူးလားဆိုလိုက်ပါဗျာသူများဒီဆွဲခြင်းလဲဂင်တက်တယ်လဲဂင်ပြီးသေးတယ်ဆိုကြတယ်အင်တာယူဆိုးတယ်လို့မက်ကပြမစရိယာကျင့်ပြီးဆန်းရင်မဲ့သဘိမောက်ပြီးထွက်လာခဲ့တာမှန်ပါဗျာ နေဆိုးတယ်လို့ဆိုတာမသေးကြဘူးလားသိကြပါဘူးအဲ့ဒီနေဆိုးကိုပြင်နေကောင်းတဲ့မှာမပြင်တော့ဘူးဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့တနေ့ဟာကံပေါင်းဥပါအောင်လို့ဥပါရင်တော့ကံပေါင်းဘယ်လောက်တုံးဗျာမရှိနိုင်ပါဘူးဗျာဒါဖြင့်ခင်ဗျားတို့ဒီကံတွေကဘ누구ကသိမ့်သိမ့်ထားတယ်သမဏေပါဘုရား အမလေးတနေ့သိမ့်ထားတဲ့ကံပေါင်းမှာဘယ်လောက်တော့နောက်ကတွေမပြောင်းအောင်သိမ့်ထားတာကောမရှိပါဘူးဗျာရှေ့နိဗ္ဗာန်မရသေး तू အထုတ်ကြီးထုတ်မှာကောမှန်ပါဘူးရေတော့နိုင်မှာမရှိပါဘူးဒါကြောင့်ခမရတို့ကျေးဇူးရှင်ကဖြင့်တဏှာဥပါဒံပဲသူ့ကိုဖြင့်မက္ခဗြဟ္မစရိယာကျင့်တယ်မှာခမရတို့ဆရာဘုန်းကြီးကသင်ပေးပြီးဒီကလာခမရတို့ကလည်းမက္ခဗြဟ္မစရိယာကျင့်တယ်မှာဖြတ်ချင်းတောက်ချင်း အလုံးမလုံးတော့ပါဘူးဆိုရင်နောက်ခန္ဓာရလို့ရှင်ပြန်မျောလင်းချက်မရှိဘူးရှိပါဘူးဒါဖြင့်ငဃာရမတို့နောက်ခန္ဓာဒီကားလို့ဆိုရင်ကြောက်စရာအကောင်းဆုံးခန္ဓာသဘောကျမှန်ပါဘူးဒါဖြင့်ခင်ဗျားတို့မိဂဆပြီးဒီကာလာမက္ကဗြမစရိယကျင့်မှာခေါင်းဆောင်နေတာကတမာဒိဋ္ဌိမှန်ပါဘူးသဘောကျလားမှန်ပါဘူးလူတိုင်းလို နေတာကမိစ္ဆာဒိဋ္ဌိမှန်ပါဘူးလူပိုင်းလိုနေတာကမိစ္ဆာဒိဋ္ဌိ မေဃဗြဟ္မစရိယအကျင့်မှာခေါင်းဆောင်နေတာကသမာဓိပါဗျာဒါဖြင့်ဒါဖြင့်မိစ္ဆာဒိဋ္ဌိကအမိုက်တရားမှန်ပါဗျာသမာဓိဋ္ဌိကပညာရှိတရားမှန်ပါမိစ္ဆာဒိဋ္ဌိကအမိုက်တရားပါဗျာသမာဓိဋ္ဌိကပညာရှိတရားပါဒါဖြင့်ဒကာရမတို့အသေးဝနာစဗာရဏံပဲပဏိတန်နိစသေဝနာလောက်ရလိမ့်မှန်ပါဗျာသဘောကျလားမှန်ပါဗျာအသေးဝနာစဗာရဏံပဏိတန်နိစသေဝနာ ပန္တိတာဖြစ်တဲ့မေဃဗြဟ္မစရိယအကျင့်ဒကာရမတို့ဝန်နဲ့ရောက်ပါစီမှန်ပါဗျာတပည့်ကြကြပါဘူးငါပစ္စည်းငါဟာဖြစ်ဖို့ဆိုတဲ့မိစ္ဆာဒိဋ္ဌိဆိုတဲ့တရားအမှန်မိုက်တဲ့တရားမိုက်ကမိုက်ထဲမှာမိစ္ဆာဒိဋ္ဌိကမိုက်ဆုံးမှန်ပါဗျာပင်စံရိယကနဲ့မိုက်ပြီးမှန်ပါဗျာပင်စံရိယကလွယ်ကျွေရှိမှန်ပါဒီမိစ္ဆာဒိဋ္ဌိကဒါပြန်သူကဘာလတရားပေါ့ဗျာမှန်ပါဗျာတမာဒိဋ္ဌိက ပန္နိတတွေဒါဖြင့်တရားဓမ္မတွေဩကျတို့ဘယ်သွားလိုက်ဦးမယ်ဒီနေ့တော့ရောင်းမကိစ္စလည်းမပြီးပြတ်တာလေးကရှိနေတယ်ဘယ်တော့မှလည်းပြီးပြတ်မှာမဟုတ်ပါဘူးရှိပြီလားမပြီးပြတ်တာရှိတယ်ဆိုတော့အထွက်ကောင်းလောက်တာဘူးတော်တော့ငါပြီးပြတ်တုံမဲတော့ဘယ်တော့မှမပြီးပြတ်ဘူးခင်းထားတာပဲဗျဘယ်ဒီကုံကုံမဲ့ကြံဟိုကုံကဝယ်ထားပေါ့ဘယ်တော့ပြီးပြတ်မှာလဲအဲ့ဒါထွက်ကောင်းကြတော့ဘယ်နဲ့ဆိုတော့ ဟောပြောဆိုထားတဲ့တွေကတန်ဝမ်းလေးတွေဖြစ်တော့ထွက်အောင်ပဲပေါ့ဗျာရင်းလေးပဲအဲ့ဒါကဒီကားလို့ဆိုဘာမှီဝဲမိတာတုံးဆိုတော့မိစ္ဆာဒိဋ္ဌိမှီဝဲမိမှန်ပါပါဘာရကိုမှီဝဲမိမှန်ပါပါပုဂ္ဂိုလ်ကိုမှီဝဲတာလားဆိုတော့ဝန်နဲ့သူရောက်တဲ့အချိန်ကဆိုင်ပြင်ထွက်တယ်မှန်ပါပါတပည့်ကြကြပါအဲ့တော့မင်းလားဒုက္ခရခင်ဗျားတို့ကသိထားတာကအသေဝနာစပါလားဟုတ်ခင်ဗျားသားလေးတကားဝသားလေးဖြစ်စေနော်ခင်ဗျားရှိသားလေးဖြစ်စေ ဟိုကောင်းလေးနဲ့မပေါင်းနဲ့ဘုရားဟောထားတယ်အသေနာစဗာဏနာနဲ့ဟိုကောင်းလေးနဲ့ပေါင်းနေမိုက်တော့မှာဘယ်ကိုပေါင်းနေလဲကဟိုကောင်းလေးလို့ဆိုတာပေါင်းရိပ်ရိပ်ကလားဘယ်သူကပေါင်းနေလဲဟိုကောင်းလေးလို့ဆိုတာလည်းပေါင်းနေတာမိစ္ဆာလေးတွေကမှဒကာရမတို့ငါငါ့ကိုငါဖြစ်ဖို့ငါကြီးပွားဖို့ငါသားငါသမီးဖောဖောတိတိရှားဖို့တောက်ဖို့လူချင်းတူတူသူချင်းများများဝတ်ဖို့အဲ့ဒါကြောင့်ငါသွားရမယ်ဆိုပြီးကလာဘာလို့ဝင်လာလို့ထွက်သွားတာလဲမှန်ပါပါ ရင်းမိမလားဘယ်သူဝင်လာလို့ပဏိတဝင်လာတဲ့အခါဒီလုတ်ခလေးလုတ်လိုက်မလေးအတန်တရားပြတ်တယ်လုတ်ခလေးမလားဘူးလားအဲ့ဒါတရားဓမ္မတို့ခမည်းတော်အိမ်ကထွက်လို့ရှိရင်ဖြင့်ဩဒါဒီဘ누구ဝင်လာပါလဲဘ누구မှီဝဲမိပါလိမ့်မလို့ဆိုတာရေးမိပြီသေဝနာစဘာလံနော်ဘာလံမိုက်တဲ့သမားမိစ္ဆာရိတိတရားသေဝနာစမှီဝဲရှိကရင်းသည်လီကောဒါလောက်ဖြတ် မှန်ပါမိုက်တဲ့တရားကိုဘာလုပ်တော့မိဝစိတ်ကလိုက်တာမှသူရောက်လာတဲ့အချိန်ကကြာပြီးဒီကလာခမည်းတော်ကအငိမ့်ကိုနေလို့ရသေးရလားမရပါဘူးဗျာအင်းဘုရုမိဝစိတ်ကမိလို့ပါလေမှန်ပါအင်းဘုရားပွင့်ရင်သွားမှာမဟုတ်ဘူးဗျာတပည့်ကြကြပါအင်းသူမို့ရောက်လာလို့ရှိရင်ဒကာဓမ္မတွေထုတ်ပြင်လို့ခိကလိန်ငံနဲ့ဖက်ကြပြုတ်ကြမသွားကြဘူးဟုတ်ပါဘူးအင်းဒါဘာဝင်လာလဲဘာလို့ အဲဘာလို့ဝင်လာတာဆိုတာကတခြားကဒစိမ့်လူမိုက်ဝင်လာတာလားမမှုဝဲလိုက်တာမှုဝဲတဲ့တရားဝင်လာတာမှုဝဲတဲ့တရားဝင်လာအဲ့ဒါခင်ဗျားတို့မင်္ဂလာတုံမှာသေချာမှတ်ပါရှင်းမလားအသေဝနာစဘာရဏဘာရဏမိုက်တတ်တဲ့တရားကိုအသေဝနာစမမှုဝဲရခြင်းတည်းလीကောင်းမိုက်တတ်တဲ့တရားကိုမမှုဝဲရမှာမှန်ပါပါ ရိမ့်မိကြဘာလို့อ่ะမိုက်တက်တယ်ခင်ဗျားတို့ကဟိုပုဂ္ဂိုလ်ဟိုပုဂ္ဂိုလ်ကတခါတလေလိမ်မာသေးတယ်ဗျမလိမ်ပါဘူးလားလိမ်ပါပါမင်းငါမိုက်တယ်ဆိုမှငါဒီဥစ္စာတော့မလုပ်ဘူးကွာလာသေးတယ်ဒီဒီမိစ္ဆာတွေဒါဝင်လာလို့ရှင်ငါမိုက်တယ်ဆိုအကုန်လုံးတို့ပါမှန်ပါတယ်တပည့်ကြကြပါပြီဒါဖြင့်ခင်ဗျားတို့လူမိုက်မမူဝဲနဲ့ဆိုတော့ဘုရားကပုဂ္ဂိုလ်တင်စားဟောတာစင်စစ်ခင်ဗျားတို့တန်တာမိစ္ဆာဒိဋ္ဌိမမူဝဲနဲ့ငါအတန်းငါသမီးငါမြင်းငါဥစ္စာဖြစ်ခြင်းနဲ့မိစ္ဆာဒိဋ္ဌိ မမိဝဲနဲ့လို့ဆိုတာမှန်ပါဗျာရှင်းမလားရှင်းပါဗျာပဏိတာစသေဝနာဆိုတာတမာရိဋ္ဌိမိဝဲกว่าရိပ်မိလားရိပ်ပါဘာမိဝဲရတမာရိဋ္ဌိမိဝဲတမာရိဋ္ဌိမိဝဲတော့ဒကာဓမ္မတို့တမာရိဋ္ဌိပါဝေဟိဘုရားကတမာရိဋ္ဌိကမိဝဲပါกว่าပွားများပါกว่าသိချာမဟုတ်ဘူးလားဟုတ်ပါဘူးဒါဖြင့်သူနဲ့သာလည်းအလုံးလုံးနေပါလို့မဟုတ်ဘူးလားဟုတ်ပါဘူးချမ်းသာရင်သူနဲ့အလုံးလုံး ဆင်းရဲခြင်းခொနဲ့ကမိစ္ဆာဒိဋ္ဌိလက်ခံမှန်ပါဘူးသဘောကျဒါဖြင့်အသေးဝနာစဗာရဏံဆိုတာရှင်းပါလားရှင်းပါပါမိစ္ဆာဒိဋ္ဌိဝန်တဲ့လက်ခံတာသည်ဒကာဓမ္မတို့မမှုဝဲကောင်းတာကိုမှုဝဲတာမှန်ပါဘူးမိုက်တဲ့တရားကိုမှုဝဲလက်ခံတာပဲသဘောကျအသေးဝနာစဗာရဏံသဘောကျပါပါပန္တိတာနိသသေဝနာဆိုတာမေဃဗြဟ္မစရိယကျင့်တဲ့အချိန်ကိုဆိုတာ ပဏိတန်နိသသေဝနာဆိုတာကမက္ခဓမ္မစရိယကျင့်တဲ့အချိန်ကိုဆိုတာပါဆိုတော့တမာရိတိခေါင်းဆောင်တဲ့ခါဆိုတာမှန်ပါဗျာရှင်းမလားရှင်းပါပြီအဲ့တော့မယုံရင်စဉ်းစားကြည့်ပါတဲ့အခုဘုန်းကြီးပြောတာကိုခင်ဗျားတို့ရှင်ပူဇာစပူဇာနေရနာဆိုတော့ဒီပညာကိုဘုရားသခင်ကိုရမကြီးဘုရားဖြစ်တဲ့အချိန်ကစပြီးပူဇော်စရာလျှောက်ရှာလိုက်တာနတ်ပြည်မလည်းရှာမလို့တရားပဲပူဇော်မှပဲဆိုမဲ့ခင်လှုပ်လှုပ် ကဲပူဇာစပူဇာနေရတယ်နဲ့ကြိုက်ပါလားကြိုက်ပါဘူးပူရတယ်လို့ဒါသေချာရေးကြည့်တယ်နော်မှန်ပါကြည့်ပါဗျာပူဇော်စပူဇော်နေရတယ်ပူဇော်လိုက်တာပူဇော်ရမယ်ဆိုတော့ဘုရားသခင်ကိုရမကြီးဘုရားပြတဲ့အချိန်ကစပြီးတွေ့တယ်သုံးကြပုံလျှောက်ချတယ်ငါတဲ့သီလရှိတဲ့ပုဂ္ဂိုလ်များရှိသေးလားနားရသမာဓိလွန်တဲ့ပုဂ္ဂိုလ်မရှိပါဘူး။နားရပညာလွန်တဲ့ပုဂ္ဂိုလ်မရှိပါဘူး။မရှိဘူးဆိုတော့မှအင်္ဂုတ္တပါဠိတော်မှာငါပူဘာပူဇော်ရပါမလို့ဆက်ကြတော့။အိုးငါတရားကြောင့်ဖျားဖြစ်လာတယ်။မဲခင်ပူဇော်မှပဲ။မှန်ပါဘူး။သမာဓိတွေဝင်နေထားလိုက်။ မှန်ပါဒါနဲ့ဖြစ်ဖြစ်ရှုနေလိုက်တယ်ဒါနဲ့နိဗ္ဗာန်အောက်ပြုနေလိုက်တယ်မှန်ပါသဘောကျတတ်ပါဓာတုပူဇော်ရပူဇော်နေရနံလုံနေတာမဟုတ်လားမှန်ပါဗျာဒါဖြင့်ခင်ဗျားတို့ပူဇော်ပုံနဲ့အဲပူဇော်ရပူဇော်နေရနံဆိုတာနဲ့အတော်ကွာနေကွာပါဗျာခင်ဗျားတို့ကတော့နောက်ကငါဖြစ်ဖို့သိရေးကြီးသဘောကျဘာရေးကြီးနေပါအဲငါကငါငါပစ္စည်းဖြစ်ဖို့ သိရေးကြီးနေတော့ခင်ဗျားတို့ကမပူဇော်လိုက်တာကိုဘလောက်တိအောင်ပူဇော်တယ်ဆိုတော့ဘုန်းကြီးရှင်းပြပါဦး။ဟောဒီနေ့တဲ့ကိုစွမ်းရင်လည်းကိုသွားမိပြီလို့ဒီနေ့ဒီမြတ်စွန်းလေးရလာတယ်တော်သေးတယ်တော်သေးတယ်ပူဇော်တော့ဗျာရိပ်မိမလားကိုစွမ်းရင်လည်းကိုဒီနေ့သွားလိုက်တဲ့တွေ့တဲ့ငါသွားလိုက်တော့အခုကြည်စမ်းတဲ့ငါဝင်ပြောလိုက်တဲ့အတွက်ဒီမြတ်စွန်းလေးကပို့ထွက်လာကြတယ်ငါသွားမိလို့ဗောမသွားမိလို့ရှင်ဒီပေါက်တရား လွဲသွားမှာပေါ့အစရှိသေးတယ်တခါတည်းမိစ္ဆာဒိဋ္ဌိကိုတောတော်သေးရဲ့သူပူဇော်ချိုက်တယ်မှန်ပါဘူးဘယ်နဲ့ပါလဲမိစ္ဆာဒိဋ္ဌိကိုတောတော်သေးရဲ့ပူဇော်ချိုက်မိစ္ဆာဒိဋ္ဌိပူဇော်ချတယ်ဒါရင်ပူဇော်စပူဇော်နေရနံကိုပူဇော်လိုက်တာကိုပူဇော်ရကြသေးရလားကြပါဘူးခင်ဗျားတို့တောတော်သေးရဲ့ဆိုတာသူဝန်တာလားမဟုတ်လားမှန်ပါဘူးအင်းဒီဟာလေးဝင်လာတော့တောတော်သေးရဲ့ကျေးဇူးတင်ရသေးတယ်သူကလည်းလာမလားလာပါဘူးဒါကတည်းလာဘူးလား အဲဘာပူဇော်တာပါလဲမိစ္ဆာလေးတွေပူဇော်တောတော်သေးရဲ့ဥပအောင်လို့တခါတည်းအများဆုံးထွက်လာတဲ့ခါဒီနေ့သွားမိတာလေးကတောတော်သေးရဲ့ငါသွားမိလို့မလာဘူးလားငါပြောမိလို့ငါဆိုမိလို့ဒီနေ့အမှန်တရားသောပုဂ္ဂိုလ်တွေနဲ့လွှဲထားမယ်ဆိုလို့ရှိရင်ဖြင့်ဂျွန်းပြန်တော့မှာပေါ့ ဟုတ်ကလားမှန်ပါအစရှိစဉ်နဲ့ဒကာဓမ္မတွေစဉ်းစားကြည့်ပါတဲ့ပူဇော်လိုက်တာပူဇော်တာလားမပူဇော်လိုက်တာပူဇော်နေမပူဇော်လိုက်တာပါဗျာဒါဖြင့်ခင်ဗျားတို့နေတိုင်းရောင်းဝယ်ထွက်ကြတာဘာပူဇော်ကြတာပါလဲမိစ္ဆာတိပူဇော်ထွက်တာမှန်ပါအမလေးပြမပြရလေကြောက်ရကောင်းကားကြီးလားဒကာဓမ္မတို့သဘောပါကြရဲ့ပါပါဘုန်းကြီးဒိုးကြီးဆောင်ဟောနေတာပဲလေမထင်သေးလားခင်မထင်နဲ့ဗျဒိုးကြီးဆောင်ဟောနေလည်းမထင်နဲ့ အားလုံးကဒီအပူဇော်ကသေချာလွဲနေတယ်မလွဲကြဘူးဘုရားသခင်ကိုရမကြီးသည်ဘုရားဖြစ်တဲ့အချိန်ကစပြီးဒီကလာဘာကိုပူဇော်ရမတုံးလို့သူစဉ်းစားတယ်အင်္ဂုတ္တပါဠိတော်မှာနောက်တဲ့သီလသာတဲ့ပုဂ္ဂိုလ်ရှိလဲရှင်လဲအဲ့ဒီပုဂ္ဂိုလ်ပူဇော်မယ်ရှောက်ကြည့်မမြင်ဘူးသဘောရငါတဲ့သမာဓိသာတဲ့ပုဂ္ဂိုလ်ကိုပူဇော်မယ်လို့ရှောက်ပြီးကြည့်တယ်နော်မမြင်ပါဘူးငါတဲ့ပညာသာတဲ့ပုဂ္ဂိုလ်ရှောက်ကြည့်မမြင်ပါဘူး မမြင်တော့မှသူစိတ်ထဲဘာပူဆောင်မယ်လို့ဆိုတာစိတ်ထဲမှာထိုးထွင်းပြီးသိလာတော့ဆိုငါတရားကြောင့်ဘုရားဖြစ်လာတယ်မဲ့ခင်ကြောင့်ဘုရားဖြစ်အဲ့ဒီမဲ့ခင်တွေပွားများမယ်သဘောကျကဲပူဇော်လိုက်တာကိုပူဇော်ပါပါရှင်းမလားပါတော့ဗျာပူဇော်လိုက်တာပူဇော်တယ်အဲ့ဒီတည်းမှာသာမတိပြမကြီးကဘုရားကြီးစိတ်တော်ကိုဘဝနေသိပြီးဒီကာလရှင်းလားရှင်ဘုရားတဲ့အရှင်ဘုရားတွေ့လို့ အမတန်မှန်ပါတယ်တဲ့သူကတော့ဘုရားနဲ့စုသုံးမိတာဟုတ်ဗျကတ္တမဘုရားလက်ထက်ကလည်းဒီလိုပဲဘုရားဖြစ်ပြီးတွေးရှာတယ်ဖျားတယ်ငါဘာပူဇော်ပါမလို့လိုက်ကြည့်တဲ့အခါတရားပဲအဲပူဇော်ပတာပြီးနေမပဲဆိုလို့ဆိုပေါ်လာပါတယ်ဗျာတဲ့အဲ့ဒါကြောင့်အရှင်ဘုရားကတရားပဲပူဇော်ပတာနေမပူဇာစပူဇာနေရမယ်ဆိုတာအမတန်မှန်ပါတယ်ဗျာသိချာထောက်ခံချက်ပေးတာမဏိပင်မာကအဲ့ဒီတည်းမှာဘုရားသခင်ကိုရမေကြီးလည်း အချိန်ရှိတယ်ဆိုတရားပဲပူဇော်နေတယ်သဘောကျလားအချိန်ရှိတယ်ဆိုရင်မရပါဘူးသဘောကျလားခင်ဗျားတို့အချိန်ရှိလာလဲရှင်နည်းနည်းအားရရှင်မသားမလာသေးဘူးသမီးမလာသေးဘူးဆိုဟုံးပူဇော်လိုက်တယ်ခွာကြကုန်မှန်ပါပါသဘောကျလားသားမလာလေသမီးမလာလေဘယ်သူမဆုံးသေးပါဘူးခိုက်တာပူဇော်ရှင်တော့ဒါလေးတွေရေးသွားပြီးဒီကလည်းပူဇော်တဲ့ထဲထဲမနေဘူးလားထဲပါဗျာအဲ့တော့ ဒါလေးကငါသားငါပညာမင်းငါဥစ္စာဆိုတော့မိစ္ဆာဒိဋ္ဌိလားသမာဓိဋ္ဌိလားမိစ္ဆာဒိဋ္ဌိပါဒါဖြင့်သေဝနာရှပါရဏံပေါ့ဗျာပါရဏံသူမိုက်တယ်ဟုတ်လားပါရဏံမိုက်တတ်တဲ့သမာဓိကိုသေဝနာသူပြီးဝဲနေတယ်မှန်ပါဘူးဘာရိပ်မိမိုက်တဲ့တရားဘာလို့ပြီးဝဲပါပူဇော်လိုက်တာကိုတော့ဒီနေ့တော့ဘယ်ဖះမပြောနိုင်ဘူးဒီကလေးရှုပ်နေတာနဲ့ချုပ်တော့မတတ်နိုင်ဘူးဟုတ်ဘူးလားဒီရောင်းဝယ်ရှုပ်နေတာနဲ့ချုပ်တော့မတတ်နိုင်ဘူး အစရှိရင်ကြည်စန်းတကယ်တော့ငါတို့ပူဇော်လိုက်တာပူဇော်တာလားမပူဇော်လိုက်တာဘူးပူဇော်လိုက်တာပူဇော်တာပါဗျာဒီတဲ့ကနေခင်ဗျားတို့ကအင်းအပေါင်းသိန်းကလည်းလွဲပြန်တယ်ထင်နိဗ္ဗာန်အမြန်ရကြတယ်အပေါင်းသိန်းကတော့လွဲနေပြီနိဗ္ဗာန်တော့ပဲနဲ့လေနိဗ္ဗာန်ရကြအပေါင်းသိန်းကဒီမိစ္ဆာဒိဋ္ဌိပေါင်းနေဗျာတမာဒိဋ္ဌိကြတာမပေါင်းပါဘူးဒါရင်မပူဇော်လိုက်တာကိုပူဇော်တာပူဇော်လိုက်တာမပူဇော်ပါဘူးဒါဖြင့်တဲ့တေတ္တမင်္ဂလမௌတ္တမမဖြစ်ဘူး ဟုတ်လားအေတံဤခမည်းတော်ပူဇော်လိုက်တာကိုတော့မပူဇော်မပူဇော်လိုက်တာပူဇော်လို့ရှိရင်ဖြင့်ဥတ္တမမြတ်တော်မင်္ဂလာမင်္ဂလာဒီနဟောတိဘယ်တော့မှမဖြစ်ဘူးလေနိဗ္ဗာန်ဘယ်တော့မှမရဘူးလို့ဟောတယ်တပည့်ကြအေတံမင်္ဂလာမုတ္တမဆိုတာနိဗ္ဗာန်ကိုဟောတာမြတ်တဲ့မင်္ဂလာဆိုတာနိဗ္ဗာန်နဲ့ကြီးတဲ့မင်္ဂလာရှိသေးရလားနိဗ္ဗာန်ဒုက္ခကတိကင်းငင်းတဲ့ အင်မတန်မင်္ဂလာရှိတဲ့တရားဆိုတာဒကာဓမ္မတွေရိပ်မိလား။ကဲဒါဖြင့်ဒါဖြင့်ပူဇော်ပတ်တာလေးပြောင်းမြတ်ပါဦး။ဘာဟောပါလဲ။မိစ္ဆာဒိဋ္ဌိကိုသမာဓိဋ္ဌိကိုမိစ္ဆာဒိဋ္ဌိကိုဖြူပဲပါ။သမာဓိဋ္ဌိကိုဖြူပဲပါ။မိစ္ဆာဒိဋ္ဌိကိုမဲမမီပဲပါနဲ့။သဘောကျ။ဒါဖြင့်ဘာလပန္နိတတုတ်ကလာတဲ့ခမည်းတော်မင်္ဂလာတုတ်အစပဲ။ဟုတ်ပါဗျာ။ရိပ်မိလား။ရိပ်မိပါ ဘာလို့ပါဏိတသုံးနဲ့အတုနာစဗန္ဒနာပါဏိတနိစ္စသူနာနဲ့ဥပအောင်တထထဲဟောတာမှန်ပါပါဥပါရင်ကျင်းတော့ကျင်းတော့ပါဟိုမှာကတုံ့မို့ဒီဟာကတော့ဘုရားသခင်ကိုရမေကြီးကအမှန်တန်ရေးကြီးတဲ့နေရာမို့ဘာလို့ပါဏိတလို့ခွဲဟောတာမှန်ပါစင်စစ်တော့ခမရတို့ယူထားတာကပုဂ္ဂိုလ်ကိုမပေါင်းနဲ့တပည့်ကြကြပါမိုက်တဲ့ပုဂ္ဂိုလ်မပေါင်းနဲ့ပညာရှိတဲ့ပုဂ္ဂိုလ်ပေါင်း တို့မှဒီလိုငရကကြည့်လာတာတို့လူကောင်းကောင်းတော့ဘယ်နဲ့နေတော့ခုကဲလူလူနေရဟောခင်ဗျားတို့ပုဂ္ဂိုလ်တင်တော့မှန်ပါပါရှင်စစ်ပုဂ္ဂိုလ်ဆိုတာကသေရှာရှာပါတဲ့ရှိပါရဲ့လားရှိပါပါဗျာမိုက်တာပုဂ္ဂိုလ်ကမိုက်တာလားတရားတော်အတွင်းကိန်းတဲ့တရားကမိုက်တာကိန်းတဲ့တရားကမိုက်တာအဲ့ဒါမမှီဝဲနဲ့ပြောတာမှန်ပါဘူးသဘောကျလိမ္မာရာပုဂ္ဂိုလ်ကလိမ္မာရာလားအတွင်းကိုင်းခိုင်းကောင်းတဲ့တရားကလိမ္မာရာလားအတွင်းကောင်းတဲ့တရားကလိမ္မာရာအတွင်းကောင်းတဲ့တရားကောင်းတဲ့တရား သဘောကျအဲ့တော့ခင်ဗျားတို့အယူအဆတွေဥပါရမနဲ့နေတော့မှန်ပါဘူးအဲ့တော့လည်းမှားတာလည်းရှင်တိုက်ဗျမှန်ပါဘူးကိုယ်ကကိုယ်သားသမီးကိုဖိုးဖွားလည်းဓာတ်သိငဲ့တာပဲမှန်ပါဘူးအဲကိုကြလည်းဓာတ်တတ်တာပဲကိုယ်ကတင်မသားသမီးကြတယ်နော်ဓာတ်ဒါဖြင့်စင်စစ်ပုဂ္ဂိုလ်မိုက်တယ်လို့ဆိုတဲ့ဥစ္စာသေချာအတွင်းရှာတခါသေးတို့ကိုမြတ်ရွှေတို့ပုဂ္ဂိုလ်ကဘယ်သူမှမိုက်ဘူးမိုက်ပါဘူးသဘောကျယောက်ျားကမိုက်တယ်လားမိန်းကမိုက်တယ်လားဝန်းနေကိန်းတဲ့တရားက ဝင်နေပြန်နေတာမရဘူးဒါဖြင့်အဲ့ဒါမဟုတ်ဝင်နေမှန်ပါဗျာတပည့်ကြဝင်နေမှန်တဲ့ဓမ္မလေးတွေကိုမိစ္ဆာလေးတွေကိုအဲ့တော့မိစ္ဆာလေးတွေကိုမမီဝဲနဲ့ဓမ္မလေးတွေကိုမီဝဲပါမှန်ပါဗျာဤကဲ့သို့မိဘမှန်ခဲ့သည်ရှိသောအေတံဣတိယတဲ့မင်္ဂလာနိဗ္ဗာန်ရောက်တဲ့မင်္ဂလာမြည်သည်ဟောတိပြီဆိုတော့မဂ္ဂင်ရှိပါမင်္ဂလာပဲမှန်ပါပါရိပ်မိကြပါလားဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဟာအပေါင်းတင်မလွဲစီပါနဲ့ ဟုတ်ပါဘူးပါမှာပါလေမိစ္ဆာဒိဋ္ဌိကိုသမာဓိဋ္ဌိကိုကောင်းပြီဒါဖြင့်ကဲဒီချိန်ကမိစ္ဆာဒိဋ္ဌိကဝင်လာပြီးသွားဟဲလာဟဲလို့တွုံးပြီဗျာဘယ်နဲ့လုပ်ကြမလဲဘယ်နဲ့လုံးလုံးဘယ်နဲ့လုံးမလို့ဆိုကဲမင်းမပေါင်းပေါင်းမှုကအသေးနာစမမှုပဲရဘူးလို့တို့ဆရာဘုန်းကြီးကလည်းဟောတယ်ဖခင်ကလည်းဟောတယ် အဲဒါကြောင့်မင်းတွေအနေတွေကနေပြီးဒီကလာငါတို့ကိုနှုတ်မလို့အသေးကျွန်းအောင်နှုတ်လို့မင်းလုပ်ပြန်တပည့်ရအသိဉာဏ်ရှိတဲ့နေချိန်လေးတည်းကမှအသေးကျွန်းအောင်လုပ်မလို့ဒူလာတာခင်ဗျားတို့အကျိုးရှိအောင်လာတာလားအကျိုးမရှိအောင်လာတာလားပေါ်ကလားအဲ့ဒါခင်ဗျားတို့ကကျေးဇူးကြီးများလုပ်ရှင်သေးလားမလုပ်ရှင်ပါဘူးလက်ကောင်းကြီးများပြုတ်သွားတယ်လို့ငုံများငုံရှင်သေးလားမငုံပါနဲ့တော့သဘောပါဗလား ဒါဖြင့်ဘုန်းကြီးတို့ဓမ္မတွေမှာမှီဝဲလိုက်တဲ့တရားကိုလည်းယနေ့ရှင်းပါတယ်မမှီဝဲလိုက်တဲ့တရားကိုရှင်းပါဘူးဒါဖြင့်ဘုရားကနေရတာဒေသနာတချို့နေရာပုဂ္ဂိုလ်ဟောတယ်ပင်ဒီချေစာစဉ်းစားတော့ပုဂ္ဂိုလ်ဆိုတဲ့ဥစ္စာကငကိုယ်လည်းမရှိဘူးမှန်ပါပါသဘောကျပုဂ္ဂိုလ်ဆိုတာငကိုယ်လည်းမရှိပါဘူးမရှိတဲ့တရားမို့လဲမိုက်เสียရောဓမ္မကဝင်မိုက်တာဗျမှန်ပါပါရိမ့်ပြီလား ဘယ်သူကဝန်မိုက်တာအဲ့ဒါမဟုတ်ဘူးနဲ့မှန်ပါဘူးသဘောကျလားဒါကြောင့်မိစ္ဆာရိတ်တင်ပါဏာယသူ့ကိုမမှုဝဲနဲ့ကွာသူ့ပဲသူ့ပဲတမာရိတ်ထင်ကြတော့ဘာဝေးရှိကွာသူ့ဘွားကွာဆိုတော့တဲ့ရိုက်ကိုခေါ်ထားတာမှန်ပါဘူးခင်ဗျားတို့ကပုဂ္ဂိုလ်ယူထားတာမှန်ပါဘူးရိမ့်မိရလားရိမ့်ပါဒါနဲ့ဒကာရမတို့မိဂဗေမစရိယအကျင့်မှာတပါပေါင်းသိစရာမရှိဘူးမရှိပါဘူး ရှင်းကြပါလားမေဃဗြဟ္မစရိယကျင့်မှာတပါဒါဖြင့်ဒီနေ့တရားဆုံးတော့မဆုံးဘူးပေါ့ဗျာအလာမှာပဲနေနေကြဒီမဲ့နဲ့လူမှတူတယ်နော်အနေမှာပါတယ်လေအနေမှာထူးခြားဘယ်လိုထူးခြားအပေါင်းအသင်းမလွယ်ဘူးဘယ်လိုထူးခြား ဓမ္မကလည်းအသေးပါဖြစ်မလို့အသေးချမ်းသာမယ်ဆိုတာကောင်းကောင်းသဘောကျဒါဖြင့်ခင်ဗျားတို့အလုံးလုံးမှကိစ္စပြီးမယ်မှန်ပါပါအလုံးမလုံးလို့ရှိရင်မပြီးပါဘူးရှင်းပြီနော်ကဲနေ့ပြန်မှအလုပ်တင်မယ်သာ